သာသနာတော်တက်ကရေ2550ခုနှစ်ဘုရောဟကောသတက်ကရေ1368ခုနှစ်ဘုရုဂိမန္တနွေလာရာတိတကုလအဲဒီနေ့တကုလဇံရှိရမည်ဒီနေ့ရှင်မင်းဝသာသနာရိပ်တာတို့ဓမ္မတဝနာကုသိုလ်တို့လာရောက်စီကူးကြတဲ့ဓမ္မမမကတရားလိုလားကြတဲ့ယောဂီတော်စီများကိုဒီဓမ္မဒါနာ တရားအလိုပေးလို့မှာတော့ဒီနေ့ကျောင်းသားလူငယ်များတရားစကားဝင်နေကြတဲ့အချိန်တော့ကာလဖြစ်တဲ့အတွက်ဘာသာရေးအခြေခံတရားတော်ကိုသမတ္တနာတရားကိုသိမှာဖြစ်တာဒီနေ့ဟောကြားမယ့်တရားကဘာသာရေးအခြေခံတရားဘာတရားတွေလဲဘာသာရေး အဲ့ဒီခြေကဒီလားတော့မှာတည်းအပိုင်းသုံးပိုင်းပိုင်းပြီးတော့အပြည့်တူဖြစ်ပါတယ်အဲ့ဒီပိုင်းသုံးပိုင်းမှာနံပါတ်1ဘုဒ္ဓဘာသာဆိုတာဘာကိုခေါ်တယ်လဲဒါနံပါတ်1ပြီးပုံပါလားအဲ့ဒီဗုဒ္ဓဘာသာဆိုတဲ့နေရာမှာဗုဒ္ဓလားဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာဒါလေးသုံးပိုင်းခွဲပြောပါမယ် နောက်နံပါတ်2ကအဲ့ဒီဗုဒ္ဓဘာသာတရားဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးချင်းအမဲဆုံးဘယ်နှချက်ရှိတယ်လဲဆိုတာဒါလေးကိုနံပါတ်2အမိအားဖြင့်ခွဲခြားပြီးတော့ဟောကြားပေးဖို့ပါနောက်နံပါတ်3ကအဲ့ဒီဗုဒ္ဓဘာသာမှာဘုန်းကြီးတို့ရဲ့ ဗုဒ္ဓဘာသာမှာအဆင့်ဘယ်နှဆင့်ရှိပါလဲဆိုတော့အဲ့ဒီအပိုင်း၃ပါးကိုခွဲပြီးတော့အဲ့ဒီအပိုင်း၃ပိုင်းကိုဒီနေ့ခွဲပြီးတော့စွမ်းနိုင်တဲ့မြတ်ဟောကြားပြီးမှဖြစ်ပါလေ။ဒါတော့အဲ့ဒီအချက်၃ချက်ထဲကနံပါတ်၁ကပါလေဆိုတော့ဗုဒ္ဓဗုဒ္ဓဘာသာ ဗုဒ္ဓဘာသာဝင်ဆိုတာအဲ့ဒီ၃မျိုးသိဖို့လိုပါတယ်ဗုဒ္ဓဆိုတာအမှန်တရားအလုံးစုံကိုထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်မြတ်ကိုဗုဒ္ဓလို့ခေါ်တယ်အမှန်တရားစုံကိုဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာ အဲ့ဒီသစ္စာ၄ပါးအမှန်တရားကိုစိတ်မကူရဲနဲ့မိမိအလိုလို ထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်ပါလို့ခေါ်တယ်။ကျင့်ချုပ်ကတော့အမှန်တရားဆုံးကို ထိုးထွင်းသိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်သည်။နောက်ဗုဒ္ဓဘာသာဗုဒ္ဓဟောကြားထားတဲ့ သုတ်တံအဘိဓမ္မာဝိနည်းဆိုတဲ့ဣတကတရားစုံကိုဗုဒ္ဓဘာသာလို့ခေါ်တယ်ဗုဒ္ဓရှင်တော်များဟောကြားထားတဲ့သုတ်တံအဘိဓမ္မာဝိနည်းဆိုတဲ့အဲ့ဒီပိဋကတရားစုံကိုဗုဒ္ဓဘာသာဘာဘာသာလဲဗုဒ္ဓဘာသာနောက် ဗုဒ္ဓဘာသာဝင်ဘာဘာသာဝင်လေဗုဒ္ဓဘာသာဝင်ဆိုတာကဗုဒ္ဓဟောကြားထားတယ်အဲ့ဒီသုတ်တံအဘိဓမ္မာဝိနည်းဆိုတဲ့တရားတော်တွေကိုအာထာယုံကြည်သူကိုဗုဒ္ဓဘာသာဝင်ဘုရားဟောထားတဲ့တရားတော်တွေကိုယုံကြည်သူကိုဘာဘာသာဝင်လဲဗုဒ္ဓဘာသာဝင်ဗုဒ္ဓ ဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဗုဒ္ဓဆိုတာတရားအလုံးစုံကိုထိုးထွင်းပြီးသိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်တယ်ဗုဒ္ဓဟောကြားထားတဲ့တရားအလုံးစုံကိုဗုဒ္ဓဘာသာအဲဒီဟောကြားထားတဲ့တရားတော်ကိုအားထားယုံကြည်တဲ့ပုဂ္ဂိုလ်ကိုအေးဗုဒ္ဓဘာသာဝင်အဲဒီတော့ဒီဗုဒ္ဓဘာသာဆိုတဲ့ နေရာမှာဘုန်းကြီးတို့ဒါလေးကိုနံပါတ်1အနေအားဖြင့်အခြေခံပေါ့နော်ဗုဒ္ဓဘာသာဆိုတာဘာကိုခေါ်တယ်လဲဗုဒ္ဓဘာသာဝင်ဆိုတာဘာကိုခေါ်တယ်လဲဒါသိဖို့ပဲအဲဒီတော့အဲ့ဒီဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးအချင်းအခုဗုဒ္ဓဆိုတာလည်းသိပြီဗုဒ္ဓဘာသာဆိုတာလည်းသိပြီဗုဒ္ဓဘာသာဝင်ဆိုတာလည်းသိပြီနော်ဗုဒ္ဓဆိုတာတရားလုံးစုံကို သိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်လဲ။ဒါဒီဗုဒ္ဓဟောကြားထားတဲ့တိတကသုံးပုံစတဲ့တရားတွေကိုဘာလို့ခေါ်လဲ။ဒါဒီတရားတော်ကိုယုံကြည်သက်ဝင်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲ။ဗုဒ္ဓဘာသာဝင်အခုဘုန်းကြီးတို့ယောဂီများကဗုဒ္ဓဟောကြားထားတဲ့တရားတော်တွေကိုသက်ဝင်ယုံကြည်ပြီးတော့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးနေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်မိမိတို့ဟာဘာဘာသာဝင်နေလဲ အေးဗုဒ္ဓဘာသာဝင်နေကဲဗုဒ္ဓဘာသာဝင်တော့ဟုတ်ပြီဒီတော့အဲ့ဒီဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းအဲ့ဒီပြည့်စုံရမယ်အရေးအချင်းဟာအနည်းဆုံးဘယ်နှချက်ရှိကြလဲဒါလေးသိဖို့လိုတယ်ဒီဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းပေါ့ဒီတော့ဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းကဘုန်းကြီးတို့ယောဂီများ အနည်းဆုံးသုံးချက်ရှိတယ်။ဘယ်နှချက်ရှိလဲ။သုံးချက်ရှိတယ်။အနည်းဆုံးသုံးချက်ရှိတယ်။ဒီဗုဒ္ဓဘာသာကိုပဲဗုဒ္ဓဘာသာဝင်ကိုပဲပြောကြပါဦးစို့။ဒီနေရာမှာအဲ့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘုရားဆိုတဲ့နေရာမှာဘုရားတွေကလည်းဘုန်းကြီးတို့အမျိုးမျိုးရှိကြတယ်လေ။ မြတ်စွာဘုရားမပွင့်မိခြင်းကကာလတုန်းကလည်းပဲဘုရားလိုအမိခံနေတဲ့ဆရာကြီး6ယောက်ရှိတယ်ဘယ်နှယောက်ရှိခဲ့လဲ6ယောက်ရှိခဲ့တယ်အဲဒီတုန်းကလည်းပဲသူကလည်းဘုရားငါကလည်းဘုရားဆိုပြီးတော့ဘုရားအမိခံနေကြတာယခုဘုန်းကြီးတို့ဒီမှာယခုဘုန်းကြီးတို့ရဲ့လက်ထက်ရောက်တဲ့အခါကလာကြတော့ဘာသာကြီးအနေအားဖြင့်ကိုးကွယ်ကြတဲ့အချိန်မှာသင်ရှားတဲ့ဘာသာကြီးဘယ်နှမျိုးရှိလဲ၄မျိုးရှိတယ် ထင်ရှားတဲ့ဘာသာကြီးဟာဘယ်နှမျိုးရှိလဲ၄မျိုးရှိပါတယ်အဲဒီမှာ၄မျိုးကဘုန်းကြီးတို့ဟိန္ဒူဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာဗုဒ္ဓဘာသာဒီဘာသာကြီး၄မျိုးအဲတော့၄မျိုးမှာဆိုတော့ဟိန္ဒူဆိုတဲ့အယူဝါဒမှာလည်းပဲသူတို့ကိုးကွယ်ရာဖရာမရှိဘူးလားရှိတယ်ဂျမားတို့ဗိတ္တနိုးတို့စတယ်လေတိဝါတို့ ဒါတွေဟာဒီဟိန္ဒူဘာသာဝင်တွေရဲ့ကိုးကွယ်ရာဖြစ်တဲ့ဘုရားပဲဟိန္ဒူဘာသာရဲ့အထွတ်အမြတ်ဘုရားတွေပဲနောက်ခရစ်ယာန်ဘာသာခရစ်ယာန်အယူဝါဒရှိတဲ့ပုဂ္ဂိုလ်တွေမှာလည်းပဲသူတို့ရဲ့ကိုးကွယ်ရာသာဝရဘုရားမရှိဘူးလားသာဝရဘုရားသူတို့ကိုးကွယ်ရာဖြစ်တဲ့ဘုရားဆိုတာရှိတယ်နောက်တကအစ္စလမ်အယူဝါဒအဲတော့အစ္စလမ်အယူဝါဒကိုယူကြတယ် အစ္စလာမ်ဘာသာဝင်များဟာလေပဲသူတို့ကိုးကွယ်ရာဖြစ်တဲ့အန်လာဆိုတဲ့ဖရာမရှိပေဘူးလားဗျာရှိတယ်ဒီတော့ဘာသာတိုင်းဘာသာတိုင်းမှာဖရာတွေကကိုဖရာနဲ့ကိုသူ့ဖရာနဲ့သူဆိုတာအတိအမရှိကြပေဘူးလားအေးအတိအရှိကြတော့ယနေ့ဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားရှင်ဆိုတာဘုန်းကြီးတို့ကိုယ်ဝယ်စိတ်ကနေတဲ့ဗုဒ္ဓဘုရားရှင်ဆိုတာ သဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားအရဟတမေဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားဒီနေ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုရက်အမှန်တရား၄ပါးကိုဘယ်ဆရာထာမမှနင်းမြူပဲနဲ့အလိုလိုမိမိကိုယ်တိုင်ထိုးထွင်းပြီးတော့သိမြင်တော်မူတဲ့မြတ်စွာဘုရားရဲ့ဒါဘုန်းကြီးတို့ကိုယ်ွယ်စည်းကပ်နေတဲ့ဘုရားအဲ့ဒီဘုရား ဒီတော့တပ်ပြညုတဉာဏ်တော်ရဲ့ပိုင်ရှင်ဆိုတော့တပ်ပြညုတဉာဏ်တော်ရဲ့အစွမ်းဟာ၃ပါးရှိတယ်ဘယ်နှပါးရှိတယ်၃ပါးရှိတယ်အဲတော့သိစေရမှန်သမျှတွေကိုမကြံမကျွင်းအောင်အကုန်လုံးသိမြင်တဲ့ဉာဏ်တော်ဟာတပ်ပြညုတဉာဏ်တော်ပဲဘုန်းကြီးတို့ဗုဒ္ဓမှာသိစေရမှန်သမျှတွေကိုဘာတစ်ခုမှမကြံမကျွင်းအောင်အကုန်လုံးမသိမြင်နေဘူးလားအဲ့ဒီသိမြင်နိုင်တဲ့ဉာဏ်တော်ဟာ သဗ္ဗညုတဉာဏ်တော်ပညာတော်လေအေးနောက်တကတိတိတရားများမှာမိမိတို့ဒီမှာဤအတွေ့တွေပေါ့ဤအတွေ့တွေဟောကြားနိုင်တယ်မြတ်စွာဘုရားဒီတရားတွေကိုဤမျိုးစုံခွဲခြားပြီးတော့ဟောကြားနိုင်တယ်ဒါကြောင့်တိတိတရားများပြနိုင်ဟောကြားစပွဲဤတွေ့တွေကိုခြေလေစုံလေအကုန်မြင်တတ်ဉာဏ်တော်အစွမ်းတည်း မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာမီးအပေါင်းပေါင်းချဲ့ပြီးတော့ဒီတရားတွေကိုဟောကြားနိုင်တဲ့အစွမ်းရည်ဟာဒါတတ်ပိယုတဉာဏ်တော်အစွမ်းပဲ။ဘာညာရဲ့အစွမ်းလဲ။နောက်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတရားဟောမှကျွတ်ထိုက်မယ်။ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတို့တရားလေးဟောမှကျွတ်မယ်ဆိုတဲ့ကျွတ်တိုက်တဲ့ပုံကိုယ်တွေဝိနည်းအများကိုသူတို့ရဲ့ဇရိုက်သူတို့ရဲ့အင်ဒရီအလိုက်သူတို့အကြိုက်ကိုလိုက်ပြီးတော့ဟောကြားနိုင်တဲ့ စွမ်းဟာလေးပဲသဗ္ဗညုတဉာဏ်တော်ပဲ။ဘာဉာဏ်တော်လဲ။အခုဘုန်းကြီးတို့တော့ဟောနေရတာယောဂီတွေကြိုက်တာလည်းမသိဘူးမကြိုက်တာလည်းမသိဘူး။မကြိုက်လေတချို့ကတရားဆိုရင်ပါတယ်ရည်ရမှာ။တရားဆိုရင်ပါရမှာ။အမေတရားကောင်းတယ်ဘာကောင်းလဲရည်ရတယ်။ဟောတရားပဲရည်ရတယ်ဆိုတရားမှာကောင်းတယ်ဆိုတော့ဘယ်လိုလုပ်မလဲ။တရားဆိုတာကတကယ်သိမ်မွေ့တယ်နဲ့နဲတယ် ဒီတရားတွေကိုနာကြားပြီးတဲ့အချိန်ခါကာလမှာဒီတရားတော်အတိုင်းမိမိတို့ဟာလိုက်နာကျင့်သုံးရမှာတွေကိုအကုန်လုံးမှတ်သားပြီးတော့ဒီတရားတော်တိုင်းလိုက်နာသွားရင်ပဲဆင်းရဲတွေကလွတ်မယ်တန္တရာဆင်းရဲတွေကလွတ်နိုင်တယ်။အော်ဒီလိုလွတ်နိုင်တဲ့တရားတွေဆိုတာဒီတရားတွေပါလားဆိုတာဒီလိုသဘောပေါက်နားလည်သွားမှဒီတရားကောင်းတာ။ကဲဒီတော့သဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မိမိတို့ကိုယ်ဝယ်နေတဲ့ဘုရားဟာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား ကဲဒီညာတော့အစွမ်းလေး၃ပါးကိုဘုန်းကြီးတို့ယောဂီများလိုက်ဆိုကြည့်လိုက်ရအောင်တိယမှန်ကမကြံရအောင်လုံးဝဆုံးလင်းအကုန်မြင်သဗ္ဗဉာဏ်တော်အစွမ်းဒီတိယမှန်ကမကြံရအောင် လုံးဝဆုံးလင်းအကုန်မြင်သဗ္ဗဉာဏ်တော်အစွမ်းသည်တိတိတရားညာအပြနိုင်ဟောထာစပွဲနိတွေတွေကိုခြေလေဆုံးလင်း အကုန်မြင်တပ်ပင်ညံတော်အစွမ်းဒီတိတိတရားများအပြ၌ဟောတာစပွဲနိတွေတွေကိုခြေလဲစုံလင်းအကုန်မြင် သဗ္ဗညံတော်အစွမ်းသည်ကျွတ်ထိုက်ကြပေညာဝေနေဤဣန္ဒြေစရိုက်သူအကြိုက်ကို၌ချော့ဆုံးလင်အကုန်မြင်သဗ္ဗညံတော်အစွမ်းသည် ကျွတ်ထိုက်ကြပေမြာဝေနေဤဒိန္ဒရေစရိုက်သူအကြိုက်ကို၌ချွတ်ဆုံးလင်းအကုန်မြင်တပင်ညံတော်အစွမ်းသည်ဩဘုန်းကြီးတို့ကိုယ်ပွေရာဖြစ်တဲ့မြတ်စွာဘုရား အဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။နောက်အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။ကိလေသာမှန်သမျှတွေကိုအကျွဲမဲ့ပယ်တတ်တော်မူတတ်တဲ့အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။ဘုန်းကြီးတို့ကိုယ်ွယ်စည်းကပ်နေတဲ့မြတ်စွာဘုရားဟာကိလေသာဟူသမျှတွေလုံးဝပယ်တတ်ပြီးပြီ။ ကိလေသာတွေရှိနေသလားကင်းနေသလားကိလေသာတွေနည်းနည်းကင်းတာလားလုံးဝကင်းတာလားကိလေသာတွေလုံးဝကင်းစင်တော်မူတဲ့မြတ်စွာဘုရားအဲ့လိုဂုဏ်တော်ရင်နဲ့ပြည့်စုံတဲ့မြတ်စွာဘုရားသစ္စာ၄ပါးအမှန်တရားတွေကိုဘုဒ္ဓဓမ္မနိမခံမင်းနဲ့ကိုယ်တိုင်ညာအောင်သွားပြင်မိမိကိုယ်တိုင်ပြည့်မြင်တော်မူတဲ့မြတ်စွာဘုရား အဲဒီလိုဉာဏ်တော်တွေနဲ့ပြည့်စုံမှုတဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့အယူဝါဒလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်မြတ်စွာဘုရားရှင်ခေါ်တဲ့တရားတော်တွေအတိုင်းလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဘာဘာသာဝင်လဲဟေးဗုဒ္ဓဘာသာဝင်အဲတော့ ဘုန်းကြီးတို့တမ္မတမုဒ္ဒမြတ်စွာဘုရားရဲ့အယူဝါဒစကားတော်တရားတော်များကိုအခုလက်ခံပြီးတော့ကျင့်သုံးလိုက်နာနေကြတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များဟာဗုဒ္ဓဘာသာအခုဘုန်းကြီးတို့ယောဂီသူတော်စင်များမြတ်စွာဘုရားဟောကြားထားတဲ့ပฏิပဒဒေသနာတော်အတိုင်းလိုက်နာပြီးတော့ကျင့်သုံးပြီးတော့အားထုတ်ပြီးတော့မနေပေဘူးလား အဲ့လိုကျင့်သုံးအားထုတ်နေကြတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားရဲ့အယူဝါဒတိုင်းလိုက်နာပြီးတော့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးဟာဘာဘာသာဝင်နေလဲအေးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဒါကြောင့်မို့သစ္စာလေးပါးအမှန်ကိုအမှန်တရားတွေကိုကိုယ်တိုင် ပြည့်မြင်တော်မူတဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရဲ့အယူဝါဒအဲ့ဒီမြတ်စွာဘုရားရဲ့စကားတော်ဘုရားရှင်ရဲ့တရားတော်များကိုနှစ်သက်လက်ခံပြီးတော့နေတဲ့ပုဂ္ဂိုလ်များ အဲ့ဒီပုဂ္ဂိုလ်များနောက်ကျင့်သုံးပွားများနေတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓဘာသာဝင်လို့ခေါ်တယ်ဘာဘာသာဝင်ခေါ်တယ်အေးဗုဒ္ဓဘာသာတနည်းအားဖြင့်ဗုဒ္ဓဘာသာဝင်ဒီတော့နံပါတ်1မိဂုံးရဲ့အဖြစ်ဟာဒါလောက်ဆိုရင် ပြည့်စုံပါပြီဒါနံပါတ်1မိဂုံးရဲ့အဖြစ်ပဲနောက်နံပါတ်2မိဂုံးနံပါတ်2မိဂုံးရဲ့အဖြစ်ကဘာလဲဆိုတော့ဗုဒ္ဓဘာသာတယောက်မှာပြည့်စုံရမယ်အရေးအချင်းဟာ အနည်းဆုံးဘယ်နှချက်ရှိပါသလဲ၃ချက်ရှိတယ်အနည်းဆုံးဘုန်းကြီးတို့ယောဂီများ အနည်းဆုံးဘယ်နှချက်ရှိတယ်၃ချက်ရှိတယ်အဲ့တော့အဲ့ဒီအနည်းဆုံးပြည့်စုံရမယ်အရေးချင်း၃ချက်အဲ့ဒီ၃ချက်ကဘာတွေလဲဆိုတော့နံပါတ်1ဘုဒ္ဓဘာသာတရားမှာတရဏဂုံတည်ရမယ်။ဘာတည်ရမလဲ တရဏဂုံတည်ရမယ်နံပါတ်1ကနံပါတ်2က၅ပါးသီလမြဲရမယ်။ဘာမြဲရမလဲ။၅ပါးသီလမြဲရမယ်။နံပါတ်3ကအာဇီဝပါရိသုတ်တိသီလဆိုတဲ့အသက်မွေးမှုစင်ကြယ်ရမယ်။နံပါတ်3ကဘာစင်ကြယ်ရမလဲ။အနည်းဆုံးပြည့်စုံရမယ်အရေးအချင်းဟာဒီအချက်၃ချက်ပဲ။ဘယ်နှချက်လဲ။ အေး၃ချက်ဒါယောဂီပုဂ္ဂိုလ်များအ ਨੇ ဆုံးမိမိတို့ပြည့်စုံထားရမယ်အချက်၃ချက်ပဲအဲ့တော့နံပါတ်၁ကတရဏဂုံတည်ရမယ်။ဘာတည်ရမလဲ။တရဏဂုံတည်ရမယ်ဆိုတော့အဲ့ဒီတရဏဂုံက၃ပါးရှိတယ်။ဘယ်နှပါလဲ။ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓမြတ်စွာဘုရားကိုတရဏံ အာကိုရာဟူ၍ကိစ္ဆာမိယုံကြည်စိကပ္ပာဤဓမ္မမြတ်စွာဘုရားရှင် ဟောကြားတော်မူထားတဲ့တရားတော်စကားတော်တို့ပရဏာအာကိုရာဟူ၍ကိစ္ဆာမိယုံကြည်စိကပ္ပာဤတန်ခမ်းမြတ်စွာဘုရားရှင်ရဲ့တတိတသံဃာတော်မြတ်တို့ကိုတရဏံကိုးွယ်ရာဟူ၍အာကိုးရာဟူ၍သစ္စာမိယုံကြည်စိကပ်ပါလေ။ဘုရား ကိုယ်ပဲစိကပ်ပါလေယုံကြည်စိကပ်ပါလေတရားကိုလည်းပဲအာကိုရာဟူ၍ယုံကြည်စိကပ်ပါလေသံဃာတော်ကိုလည်းပဲအာကိုရာဟူ၍ယုံကြည်စိကပ်ပါလေတဲ့အဲ့ဒီဘုရားတရားသံဃာယရဏသုံးပါးကိုအမြဲမပြတ်ယုံကြည်စိကပ်နေတဲ့ပုဂ္ဂိုလ်ကိုတရဏဂုံတည်တဲ့ပုဂ္ဂိုလ်ပါတည်တဲ့ပုဂ္ဂိုလ်လဲအခုဘုန်းကြီးတို့ယောဂီများတရဏဂုံအမြဲတည်နေဖို့လိုတယ် ဘုရားရှင်အမြဲတမ်းကိုယ်ွယ်စည်းကမ်းနေရမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုယ်ွယ်စည်းကမ်းနေရဘုရားရှင်ဟောကြားထားတဲ့ဘုရားရှင်ရဲ့တတိသာတန်ဃာတော်တွေကိုလည်းပဲအမြဲတမ်းအကိုရာဟူ၍စည်းကမ်းနေရမယ်အဲလိုဘုရားတရားတန်ဃာယရဏ၃ပါးဒါဒီ၃ပါးကိုတရဏတနည်းအားဖြင့်တရဏဂုံလို့ခေါ်ရင်ဘာလို့ခေါ်ပါလိမ့်မလဲဒီတရဏဂုံလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများ တရတိဟိတတိတိတရဏံလို့ဒီလိုကျမ်းဂန်များမှာဖွင့်ပြထားတယ်တရတိဟိတတိတိတတ္တဝါတို့ဤဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်၏ဣတိထို့ကြောင့်တရဏံတရဏမိယဘုရားတရားတန်ခါဆိုတဲ့ဒီတရဏဂုံ၃ပါးဟာတတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်တယ်ဘုရားတရားတန်ခါယရဏ၃ပါးပေါ်မှာယုံကြည်ကိုးကွယ်စိတ်ကနေတဲ့ပုဂ္ဂိုလ်ကို င်းရဲအလုံးစုံကပယ်ရှားကာကွယ်တတ်တဲ့အတွက်ပရမတ်တဏီတရဏဂုံလို့ခေါ်တယ်။ဘုန်းကြီးတို့အာလုံးတတ္တဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပယ်ရှားကာကွယ်တတ်တဲ့ကာကွယ်တတ်တဲ့အတွက်ကြောင့်မို့တရဏတရဏဂုံဒီတော့တတ္တဝါတွေဟာကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေထိုင်ရမှာကြောက်ရွံ့လားမကြောက်ရွံ့ဘူးလားအမြဲတမ်းကိုယ်လည်းဆင်းရဲရမှာကြောက်တယ် စိတ်ဆင်းရဲတဲ့နေရာမှာရောမကြောက်ဘူးလားအမြဲတမ်းကြောက်ရွံ့နေကြတယ်နောက်ပြီးတော့ဒုက္ခတိဘဝမျိုးဒုက္ခတိဘဝဆိုတာအပေဘုံအဲ့ဒီဒုက္ခတိဘဝမျိုးကြာရောက်ရမှာကိုလည်းပဲကြောက်သလားမကြောက်ဘူးလားကြောက်ရွံ့ကြတယ်နောက်ပြီးမိမိတို့ရရှိထားတဲ့စည်းစိမ်ဥစ္စာနဲ့နောက်ရရှိပြီးမိမိရဲ့ဘုံဘဝမှာဆုပ်ယုပ်ပျက်စီးသွားမှာကိုလည်းပဲစိုးရိမ်သလားမစိုးရိမ်ဘူးသလား စိုးလဲစိုးရင်ညာတယ်ကြောက်ရောမကြောက်ရညာဘူးလားအေးအမြဲတမ်းဘုန်းကြီးတို့ယောဂီများကဒီလိုပဲကြောက်ရွံ့ပြီးတော့နေကြတယ်အဲ့ဒီလိုအဲ့ဒီအကြောက်တရားတွေကိုဘုန်းကြီးတို့ဘုရားတရားတန်ခါယရဏ၃ပါးဆိုတဲ့အဲ့ဒီယရဏ၃ပါးကဒီဆင်းရဲတွေကိုပယ်ရှားတတ်ကာကွယ်တတ်တယ်ဘုရားတရားတန်ခါယရဏမြတ်၃ပါးပေါ်မှာယုံကြည်ကိုးကွယ် ရှိကမှုဆိုတဲ့တရားတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုဒီတန္တရာဆင်းရဲခန္ဓာဆင်းရဲတွေကလည်းပဲလွတ်မြောက်နိုင်တယ်။ဒါကြောင့်လေဆိုတော့ဒီဘုရားတရားတန်ခါယရဏသုံးပါးပေါ်မှာကိုယ်ကိုယ်စိတ်ကပ်နေတဲ့ပုဂ္ဂိုလ်ဟာဒါနသီလဘာဝနာဒီဒါနသီလဘာဝနာဆိုတဲ့ကုသိုလ်အလုပ်တွေလုပ်သလားမလုပ်ဘူးလား အဲ့ဒီကုသိုလ်အလုပ်တွေကိုလုပ်ပြီးဆိုတဲ့ကိုကဒုက္ကတိဘေးလို့ဆိုတဲ့အပယ်ဘေးကမလွတ်နိုင်ပေဘူးလားဗျာအပယ်ဘေးကလွတ်နိုင်တယ်ဘုန်းကြီးတို့ဒီအပယ်ဘေးကလွတ်နိုင်ပုံလေးကိုဘုန်းကြီးတို့သိဟိုကျွန်းပေါ့ဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းဒီတရဏဂုံလေး၆ပြရတဲ့အကျိုးနော်ဘုန်းကြီးတို့တရဏဂုံတရားတဲ့အကျိုးဘလောက်အားကိုးလောက်တယ်ဆိုတာ ဗုဒ္ဓတရဏဂစ္ဆာမိဓမ္မတရဏဂစ္ဆာမိသံဃတရဏဂစ္ဆာမိဆိုတဲ့ဒီတရဏဂုံ၃ပါးကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ယုံကြည်ကိုယ်ပဲစိတ်ကပ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကရနိုင်တဲ့အကျိုးကြီးသင်ဟိုကျွန်းမှာတငါပဲတူအဲ့ဒီတငါအလုံးနဲ့သာတသာတငါးတနဲ့နှစ်ပေါင်း90ကျော်တငါအလုံးနဲ့အသက်မွေးဝမ်းကြောင်းပြုနေတယ်အဲ့လိုအသက်မွေးဝမ်းကြောင်းပြုနေတဲ့အခါကျတော့အဲ့ဒီ ရရွာထဲမှာလည်းပဲဆုံးခံကြွနေတဲ့ယဟန်တော်လေးတစ်ပါးရှိတနေ့တော့အသက်ရွယ်ကလည်းပဲကြီးရင်လာပြီဖြစ်တဲ့အတွက်အဲ့ဒီတငါတဲ့တကားဟာမကြမ်းမမာယောဂဝေဒနာရပြီးတော့အိယာပေါ်မှာဘုံဘုံလဲအိယာပေါ်မှာလဲနေတဲ့အခါကလကြတော့အဲ့ဒီမှာဒီကဆုံးခံကြွတဲ့အခါခါတိုင်းတွေ့နေကြမြင်နေကြဒီတငါတဲ့တကားကိုမတွေ့တဲ့အတွက်ကြောင့်မို့ဒီဟန်တော်လေးက သူ့ရဲ့အိရှင်ဇနီးဖြစ်တဲ့ပုဂ္ဂိုလ်မေးတဲ့အခါကာလကြတော့မကြမ်းပါလို့အိရာလည်းလဲနေတဲ့အကြောင်းလျှောက်ထားတဲ့အခါကာလကြတော့အဲ့ဒီမှာယဟန်တော်လေးကလူမမာဖြစ်တဲ့အဲ့ဒီတငါတဲ့တကားကို ဝင်ပြီးတော့ချိပါဝင်ကြည့်တဲ့အခါကျတော့တငါတဲ့တကားဟာအသက်သေးဖို့ရာအချိန်ပိုင်းကိုစောင့်နေရတဲ့အတိုင်းပဲဖုတ်လိုက်ဖုတ်လိုက်နေဖြစ်နေပြီအဲ့ဒီအချိန်မှာငါဒီနေရာသူ့ကိုငါကယ်မဖြစ်နေသူဟာတစ်သက်လုံးတငါလုပ်ငန်းနဲ့ ကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းနဲ့တက်တက်လုံးဘဝအသက်မွေးဝမ်းကြောင်းပြုနေတဲ့ပုဂ္ဂိုလ်သူကုသိုလ်ဆိုတာဘာမှမပြုမိဘူးဒါကြောင့်သူ့ကိုငါကင်အောင်မှဖြစ်မယ်ဆိုပြီးတော့ယဟန်တော်လေးကခေါင်းရင်းကနေထိုင်ပြီးတော့တကားသင်ရဲ့ကျမ်းပါရေးအခြေအနေဘယ်လိုနေလဲမေးတယ်မေးတဲ့အခါကလည်းကြတော့တကားအတန်တဲ့တဲ့ပဲထွက်နိုင်တော့တယ်သူကျမ်းပါဘူးကဲဒီလိုဆိုရင်သင်ကိုငါ တရဏဂုံချပေးမယ်သင်္ဃာချပေးတဲ့တရဏဂုံလေးကိုလိုက်ဆိုဆိုပြီးတော့အဲဒီမှာယဟန်တော်လေးကခေါင်းရင်းကနေဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့ချပေးတယ်ကိုကတန်ခါတဲ့တကားကလည်းပဲသူ့မှာဘာမှအားကိုးစရာလည်းမရှိဘူးဒီဟန်တော်လေးချပေးတာကိုပဲသူဘာမှနားမလည်ဘူးသို့တော့ဗုဒ္ဓမြတ်စွာဘုရားကိုတရဏံအားကိုးရာဟူ၍ကိစ္ဆာမိယုံကြည်စိတ်ကပ်ပါလေ ဘုရားရှင်ဟောကြားတဲ့တရားတော်ကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေဘုရားရှင်ရဲ့တပိသတန်ဃာတော်များကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေလို့အဲဒီလိုအဓိပ္ပာယ်လေးရှင်းပြပြီးတော့တရဏဂုံလေးချပေးတယ်ဟိုကလည်းပဲအဲ့ဒီတရဏဂုံလေးလိုက်ဆိုနေတယ်အဲ့လိုတရဏဂုံလေးဆိုနေရင်းနဲ့၅ပါးသီလလေးချမယ်ဆိုပြီးတော့ပါဏိတိပါဒစသည်ဖြင့်၅ပါးသီလချမယ်ဆိုတော့ဟိုကတတိလက်သွားပြီ အဲ့ဒီမှာနောက်ထပ်ပြန်ပြီးတော့မလဲလာတော့အဲ့ဒီမှာရဟန်းတော်လေးကဒီလောက်ဆိုရင်သူတရဏဂုံတည်သွားပြီဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံတွေသူတဏ္ဍာမှာတည်သွားပြီတရဏဂုံတည်သွားတဲ့အတွက်အာကိုရာရပြီဆိုပြီးအဲ့ဒီနေရာကနေတပိတ်လေးပတ်ပြီးထပ်ပြန်သွားတယ်မကြခင်မှာအဲ့ဒီတန်ခါတွေဟာကွယ်လွန်သွားတယ်ကွယ်လွန်ပြီးတာနဲ့တပြိုင်နက်တည်းသရုမာတဲ့နတ်ပြည်မှာသွားပြီးတော့နတ်သားကြီးဖြစ်ပြီးနတ်စည်းစိမ်ကြီးခံရတယ်ဘာရဲ့အကျိုးတရားလဲ ပြီတရဏဂုံရဲ့အကျိုးတရားဒါကြောင့်ဗုဒ္ဓဘာသာဝင်များအောက်ထက်တရဏဂုံလောက်တည်တယ်ဆိုရင်ပဲအပယ်လေးပါ မလွတ်နိုင်ဘူးလားဒါကြောင့်မြတ်စွာဘုရားကရေကေစီဗုဒ္ဓံတရဏဂတာသေနတိဂမိတံတိအပါယဘူမိန်ရေကေတိဗုဒ္ဓံတရဏဂတာသေနတိဂမိတံတိအပါယဘူမိန်ရေကျင်းသူတို့သည် ဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုးကွယ်ရဟူ၍ကတတိစီကကြကုန်၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူ၏တရားတော်ကိုတရဏံကိုးကွယ်ရဟူ၍ကတတိစီကကြကုန်၏တန်ခါမြတ်စွာဘုရားရှင်ရဲ့တတိတသံဃာတော်မြတ်ကိုတရဏကိုးကွယ်ရဟူ၍ကတတိစီကကြကုန်၏ဒေတောဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်စီကကြကုန်တော်ပုဂ္ဂိုလ်တို့သည် အပါယဘူမိအပယ်လေးဘုံတို့နဂမိတန်တိမလန်းမရောက်နိုင်ကြကုန် ဘုရားတရားတန်ခါယရဏ၃ပါးကိုအမြဲတမ်းကိုးကွယ်စိတ်ကပ်နေတဲ့ပုဂ္ဂိုလ်ကိုအပယ်၄ပါးကမလွတ်နိုင်ဘူးလားဗျာဟောဒါတရဏဂုံရဲ့အကျိုးအခုတဘောဗုဒ္ဓဝါဒဝင်ခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာကအဲ့ဒီတရဏဂုံတည်ရမလားမတည်ရဘူးလားဒီတရဏဂုံတည်ရမှာနံပါတ်1တရဏဂုံတည်ရနောက်တကဒီတရဏဂုံရဲ့အကျိုးလေးခွန်ကြီးတို့တရဏဂုံရဲ့အကျိုးလေးနောက်တက မြတ်စွာဘုရားဟိုဘုရားရှင်လက်ထက်တော်ခါကာလပေါ့လေဘုန်းကြီးတို့ဝိပဿနာမြတ်စွာဘုရားပေါ့ဝိပဿနာမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကသူဆင်းရဲလေးတယောက်အဲ့ဒီသူဆင်းရဲအမျိုးကောင်းသားလေးတယောက်ဟာမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတယ်။ဗာမိဘနှစ်ပါးလေမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတဲ့အခါကာလကြတော့သူဟာဆင်းဆင်းရဲရဲနဲ့လက်လုံမှပါးစပ်လှုပ်ရလက်လုံမှပါလှုပ်ရလဲ။ အဲဒီတော့တနေ့လုံးတနေ့စားဆိုတော့သူ့မှာလှူစရာတန်းစရာဝတ္ထုဒါနရှိရလားဗျာမရှိဘူးအဲ့တော့ဒါနကုသိုလ်လည်းမပြုတ်နိုင်ဘူးအဲ့လိုဒါနကုသိုလ်မပြုတ်နိုင်တဲ့အခါကာလကြတော့တနေ့တော့အခါကာလကြတော့ဧကသာဝကဖြစ်တဲ့နိဒဘမထေအဲ့ဒီနိဒဘမထေထံမှာတရဏဂုံခံယူဆောက်တည်တယ်ဘာခံယူဆောက်တည်လဲတရဏဂုံခံယူဆောက်တည်တယ်ဆိုတော့တရဏဂုံ၃ပါးဆိုတာဗုဒ္ဓံတရဏကိစ္ဆာမိ ဓမ္မတရဏကိစ္ဆာမိတန်ခါတရဏကိစ္ဆာမိဘုရားရှင်အားအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏တရားတော်ကို အာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏တန်ခါတော်ကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏အဲ့ဒီတရဏဂုံကိုသာဆောက်တည်ပြီးတော့အသက်ထက်ဆုံးဘုရားတရားတန်ခါယရဏသုံးပါးကိုမမေ့မလျော့ကိုယ်ွယ်စိကံပြီးတော့နေရင်းနဲ့သူအသက်တန်းကုန်ဆုံးတဲ့ခါသေးသေလွန်တဲ့ခါကာလကြနတ်ပြည်ရောက် နတ်ပြည်ရောက်ရုံနဲ့လားဆိုတော့ဟိုနတ်ပြည်မှာနတ်ပြည်နတ်အဆင့်ဆင့်စုံကြီးဆန်းကြီးနဲ့နတ်စည်းစိမ်တွေလူစည်းစိမ်တွေဒါတွေပဲစံစားပြီးတော့နေပါတယ်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဒီနတ်ပြည်နဲ့လူလူပြည်ကိုပဲစုံကြီးဆန်းကြီးနဲ့စံစားပြီးတော့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားထင်ရှားပွင့်တော်မူတဲ့အချိန်ခါကာလရောက်တော့တာဝတိပြည်မှာတထေးသားလာပြီးတော့ဖြစ်တယ်ဘာလာဖြစ်လဲဟေးတထေးရဲ့သားတယောက်လာဖြစ်တယ်သားလေးတူလာဖြစ်တယ် အဲလိုတတိသားလည်းပဲမြတ်စွာဘုရားပွင့်နေတဲ့ချိန်ဆိုတော့ဗုဒ္ဓဘာသာဝင်မိပါရဲ့အထံမှာရောက်ရှိပြီးတော့လာခဲ့တော့ဗုဒ္ဓဘာသာဝင်ကလေးငယ်များနဲ့အတူတခါနဲ့ကြောင်းထဲမှာသွားပြီးတော့ဆော့ကစားကြရင်မြတ်စွာဘုရားရှင်ရဲ့စိတ်မှာကလေးငယ်များကိုယဟန်တော်လေးကနေပြီးတော့တရဏဂုံချပေးတယ်။ဘာချပေးပါလိမ့်မယ်။အဲဒီမှာတရဏဂုံချပေးတယ်။များများခက်ခက်ခဲခဲမဟုတ်ဘူးလေ။ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိ တန်ခါတရဏကိစ္ဆာမိဆိုကလေးလေးတွေကလိုက်ဆိုတဲ့အဲတော့လိုက်ဆိုတတ်တဲ့အတွက်ကြောင့်ကလေးလေးတွေကလိုက်ဆိုတယ်အဲ့ဒီလိုက်ဆိုတဲ့အခါမှာမြန်မာပြန်လေးသဘောပေါက်အောင်ဗုဒ္ဓမြတ်စွာဘုရားကိုတရဏအာကိုရာဟုရဲ့ကိစ္ဆာမိယုံကြည်စိတ်ကပါရင်ဘုရားရှင်ရဲ့တရားတော်ကိုလည်းအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်တရားတော်ရဲ့ဘုရားရှင်ရဲ့တန်ခါတော်များကိုလည်းပဲအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်မင်းတို့ဒါလေးတွေကိုအမြဲတမ်းစောင့်တည်ရမယ်ဆိုပြီးတော့အဲ့ဒီမှာစောင့်တည်ခိုင်းတော့ဒီရှင်ကဝိမတ်တိမြတ်စွာဘုရားလက်ထက်က အဲ့ဒီမှာသူဆင်းရဲသားလေးဖြစ်ခဲ့တဲ့တရဏဂုံလေးကိုအမြဲမပြတ်စောက်တည်လာခဲ့တဲ့ကလေးလေးကမိမိတစ်ချိန်သောခါကာလတုန်းကတသက်တာပါလို့မိမိစောက်တည်ခဲ့တဲ့တရဏဂုံတရားတွေပါလားအဲ့ဒီမှာမိမိစောက်တည်ခဲ့ရတဲ့တရဏဂုံတိနာတွေကိုပြန်ပြီးတော့စောက်တည်ရတဲ့ခါကာလကြတော့စိတ်ထဲမှာတတိတွေရပြီးတော့ဝမ်းသာမလားဝမ်းနည်းမလားဗျာဝမ်းမြောက်ဝမ်းသာဖြစ်လာအဲ့ဒီမှာဝမ်းမြောက်ဝမ်းသာပီတိသောမနတာတွေဖြစ်ပြီးတော့ ပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်လေးကိုလေဝိပဿနာဆိုဘုရားလက်ထက်ကတရဏကောင်ကိုအသက်တဆုံးစောင့်တည်လာခဲ့တဲ့ပုဂ္ဂိုလ်ဘုရားလက်ဆူရဲ့ကြားထဲမှာလူချမ်းသာနတ်ချမ်းသာတွေဒီမှာစုံကြီးဆန့်ကျင်နေကုသိုလ်ကောင်းမှုတွေပြုလာတဲ့ပုဂ္ဂိုလ်ဆိုတော့အခုဂေါရမမြတ်စွာဘုရားလက်ထက်တော်ခါကာလကြတော့သူကလည်းပဲချွတ်တန်းဝင်ရမယ့်ပုဂ္ဂိုလ်လေးဖြစ်လာပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်ဖြစ်တော့အခုဒီတရဏဂုံလေးချပေးလိုက်တယ်ဆိုရင်ပဲမိမိဝိပဿနာဆိုဘုရားလက်ထက်ကမိမိကိုယ်တိုင်စောင့်တည်လာခဲ့တဲ့တရဏဂုံသီလ ပြန်တရိယာအောင်မိပြီးဝမ်းမြောက်ဝမ်းသာပီတိဖြစ်အဲ့ဒီပီတိကိုပဲဝိပဿနာတင်ပြီးတော့ဟောရှုပွားအားထုတ်လိုက်တာအဲ့ဒီဝမ်းသာတဲ့စိတ်လေးကပေါ်လာလိုက်ကြောက်သွားလိုက်ဝမ်းသာစိတ်လေးပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားညာအဲ့ဒီမှာမမြဲတဲ့အနိစ္စသဘောပေါ်လိုက်ကြောက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တ ဒီအနိစ္စဒုက္ခအနတ္တသဘောတွေဖြင်းလို့ဝိပဿနာဉာဏ်နဲ့အစစ်စစ်ရင့်ကျက်ပြည့်စုံပြီးတော့နောက်ဆုံးအဲ့ဒီကလေးလေးဟာခုနှစ်နှစ်သားအရွယ်လေးနဲ့အဲ့ဒီမှာကိလေသာအာသောကုန်ခံပြီးယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။ဘာပုဂ္ဂိုလ်ဖြစ်သွားပါလိမ့်မယ်။ယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။အဲ့တော့ယဟန်တော်များမှာအသက်20ကျမှယဟန်ခံပြရတာဟောဒီတာမဏိငယ်လေးဒီကလေးကိုတော့ပြင် ခုနှစ်နှစ်သားအရွယ်လေးနဲ့ပင်ယဟန်ခံပြီးတော်မူတယ်။ ဒါတရဏဂုံရဲ့အကျိုးဘာရဲ့အကျိုးလဲဗျာဟေးတရဏဂုံရဲ့အကျိုးဘုန်းကြီးတို့ယောဂီများတရဏဂုံလေးသာကောင်းကောင်းတည်သွားပြီတရဏဂုံဘုန်းကြီးတို့ယောဂီများပြည့်စုံသွားပြီဆိုရင်အပယ်၄ပါးကရင်လွတ်တာမဟုတ်ဘူးခန္ဓာဆင်းရဲတန္တရာဆင်းရဲတွေကရောမလွတ်နိုင်ပြီဘူးလားဗျာဒီခန္ဓာဆင်းရဲတန္တရာဆင်းရဲတွေကပါအကုန်လုံးလွတ်နိုင်တာဒါကြောင့်မို့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာနံပါတ်1အောက်ထစ်ဆုံး တရဏဂုံတီးရမယ်ဘာတီးရမှာလဲတရဏဂုံတီးရမယ်နောက်တကနံပါတ်2က၅ပါးသီလမြဲရမယ်။ဗာမြဲရမလဲ။အေးနံပါတ်2က၅ပါးသီလမြဲရမယ်ဆိုတော့၅ပါးသီလဆိုတာပါဏတိပါဒသုတ္တချင်းမှာဝေရမဏိတိတ်္ကပရံတမာရိယာမိ ဒုတတချင်းမှရှောင်ကျင်ပါ၏အဒိဏဒါနာဗိုင်းရှင်မပေးတဲ့သူတစ်ပါးရဲ့ဥစ္စာကိုခိုးယူခြင်းမှရှောင်ကျင်ပါ၏ကာမေတုမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုရှောင်ကျင်ပါ၏နောက်ပြီးတော့အဒိဏဒါနာမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှရှောင်ကျင်ပါ၏သူရမေရယမူရင်မေလျော့စေတတ်တဲ့အရက်သေးစားတောက်စားခြင်းမှရှောင်ကျင်ပါ၏ဆိုတော့အဲ့ဒီသီလ၅ပါးလုံခြုံရမှာ ၅ပါးသီလဘာလို့ကမှလဲလုံခြုံရမယ်၅ပါးသီလမြဲရလူကြောင့်ဖြစ်တဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလေးအမြတ်ထားပြီးစောင့်ရှောက်ရမယ်သီလဟာဒီ၅ပါးသီလပဲဒါကြောင့်ဂရုဓမ္မသီလလို့ခေါ်တာဂရုဓမ္မဆိုတာအလေးအမြတ်ထားပြီးတော့စောင့်သိရမယ်သီလဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့လူပုဂ္ဂိုလ်တွေဟာဒီ၅ပါးသီလကိုအလေးအမြတ်ထားရမလားမထားရဘူးလား အေးအလေးအမြတ်ထားပြီးတော့ကိုစောင့်တည်စောင့်သိရမယ်သီလအဲ့ဒီအလေးအမြတ်ထားပြီးစောင့်တည်စောင့်သိရမယ်သီလကိုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီသီလမြဲရမလားမမြဲရဘူးလားဒီငါးပါးသီလမြဲရမယ်ဒီတော့ဗုဒ္ဓဘာသာဝင်လို့အမိခံထားတဲ့ပုဂ္ဂိုလ်များဒီငါးပါးသီလမြဲသလားမမြဲဘူးလားကိုယ့်ကိုယ်ကိုပြန်ပြီးတော့ဝေဘာသုံးသပ်ကြည့်ဖို့ရမလိုဘူးလား ပါဏတိပါတံတုသက်တချင်းမှရှောင်ကျင်ပါ၏ဘုန်းကြီးယောဂီများအခုပါမှာရှင်လေးလာကြိုက်ဘတ်ဆိုရချာတုသက်တချင်းမှရှောင်ကျင်ပါ၏ဆိုပြီးတော့သိက္ခာပုဒ်ကြီးစောင့်ထိန်ကြတယ်အခုတခါလေကိုယ့်ကိုယ်လာကြိုက်တယ်တခါတရားများ အောင်မလို့နှခမ်းအောက်ကနေလာကြတယ်အောင်မနှခမ်းနဲ့ငါကသွားညှက်လိုက်တယ်သွားဟဲ့ဟိုကပြန်သွားပြီမရှိပါဘူးသူကတော့တခါလေပြုတ်ညှက်ထားလိုက်တယ် အဲဒီလိုပန္တိပါဒသုတ္တတချင်းမှာရှောင်ကျင်ရမယ်တဲ့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်နော်အရိဒဒါနာသူတော်ရဲ့ပိုင်ရှင်မပေးတဲ့ဥစ္စာတွေကိုမတရားယူခြင်းမှာမလုပ်ရမှာလေရှောင်ကျင်ရမယ်ကာမိသမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြုကျင့်ခြင်းမှာ ပြမခြင်းမှာမလုပ်ရမှာလေရှောင်ကျင်ရမယ်အဒိဏဒါနာမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှာလည်းမလုပ်ရမှာလေရှောင်ကျင်ရမယ် ကုရမေရယမူရဲ့မေလျော့စေတတ်တဲ့အရက်သေးစားဘိန်းစားသည်သုံးဆွဲခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်အဲတော့တကယ်လို့မိမိတို့ဟာဗုဒ္ဓဘာသာဝင်တယောက်ဖြစ်ပြီးတော့ဒီ၅ပါးသီလလေးမှာမမြဲဘူးဆိုရင်ဗုဒ္ဓဘာသာအမိခံလို့တင့်တော်ပါမလားဗျာလုံးဝမတင့်တော်ဘူးတခြားဘာသာဝင်တွေဖြစ်လာကြည့်တခြားဘာသာဝင်တွေဟာသူတို့ရဲ့ဘုရားရဲ့အဆုံးအမ ခါလေးငယ်ငယ်လေးတွေကရိုက်ခွင့်ပေးထားတာအဲရိုက်ခွင့်ပေးထားတဲ့အတိုင်းတကယ်ကိုလိုက်နာတယ်တို့ရဲ့ဒီမှာရက်ွက်ပဲဖြစ်စေရွာပဲဖြစ်စေတို့ဘာသာဝင်တဦးတယောက်ရှိတယ်ဆိုရင်ကလေးတိတတ်တဲ့အရွယ်9နှစ်သားအရွယ်9နှစ်သမီးအရွယ်လောက်တည်းဟာဘာသာရေးဆရာကရောက်အောင်သွားပြီးသင်တန်းပေးရတယ်9နှစ်သားအရွယ်လောက်တည်းကနော်တယောက်တည်းရှိပြီစီ နှစ်ယောက်သုံးယောက်ရှိပြီစီအဲ့ဒီမှာဘာသာရေးဆရာကသွားပြီးသင်တန်းပေးရတယ်ဘာသာရေးနဲ့စာပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုသင်တန်းပေးနေရအဲ့ဒီသင်တန်းပေးတဲ့ဆရာကိုအဲ့ဒီဘာသာဝင်ဖြစ်တဲ့ချမ်းသာတဲ့တထေးကလာစာရိတ်ခါပေးတယ်ချမ်းသာတဲ့တထေးကဘာတွေပေးတယ်လဲလာစာရိတ်ခါပေးတယ်အဲ့တော့ဒီမှာသူတို့ဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဘယ်နေရာပဲရောက်နေနေဘလောက်ပဲဝေးနေနေ တယောက်တည်းရှိနေပြီစေအဲ့ဒီနေရာကိုဘာသာရေးဆရာကလည်းတွားပြီးတော့အပင်ပန်းခံပြီးတော့ဘာသာရေးနဲ့ဆက်ပြီးတော့တွားပြီးသင်တန်းပေးတယ်အဲ့တော့ငငယ်ရွယ်ရွယ်လေးတွေကသင်တန်းပေးထားတာဆိုတော့သူတို့ရဲ့ဘာသာစိတ်တွေဘာသာတွေးတွေအဲ့ဒီကလေးငယ်လေးရဲ့တန်တန်မှာမတည်ဘူးလားတည်တယ်အခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေကြတော့ဘာသာစိတ်တွေရှိဘာသာတွေးလဲသူတို့တန်တန်မတည်ဘူးမတည်တဲ့အတွက်ဘာလို့မတည်တာလဲဆိုတော့မိဘကလည်းဟာတိဘာသာဗုဒ္ဓဘာသာ မိယောဘာသာဗုဒ္ဓဘာသာကိုကမိဘကဗုဒ္ဓဘာသာမို့ကိုလည်းဗုဒ္ဓဘာသာဘာမှဗုဒ္ဓဘာသာကိုယ်ဘာသာနဲ့ဆက်ပြီးတော့လေးလေးနက်နက်ဘာမှမလေးတာဘာမှမသိယူဘူးဘာမှမတတ်တဲ့အတွက်ကြောင့်မိမိရဲ့သားသမီးကြတော့ရောမိမိကိုယ်၌ကသင်ပြနိုင်ရလားမသင်ပြနိုင်မသင်ပြနိုင်တဲ့အခါကြတော့လည်းပဲဘာသာရေးကျောင်းတွေကိုသွားပြီးတော့ကိုယ်မသင်ပြနိုင်တဲ့အတွက်ကိုသားသမီးလေးတွေဘာသာရေးနဲ့ဆက်ပြီးနားလည်ပါစေတော့ဆိုပြီးတော့အချိန်ပေးပြီးတော့သင်္ဍာလေးတက်ဖို့ဆိုရင်လည်းပဲ မလွတ်ပြန်ဘာတခြားကျူရှင်တွေကရှိသေးတယ်တခြားဘာပင်နာတွေရှိသေးတယ်ဆိုပြီးတော့ဒါကိုဘာသာရေးနဲ့စပ်ပြီးတော့လစ်လျူရှုထားတဲ့အတွက်ကြောင့်မို့ကလေးတွေရဲ့တန်တန်မှာဘာသာစိတ်တွေဘာသာသွေးတွေမကိန်းမှုဖြစ်နေအဲတော့ဘုန်းကြီးတို့တခြားဘာသာဝင်တွေကြတော့ငင်းရွယ်စင်တွေကဘာသာစိတ်ဘာသာသွေးတွေတွန်းပေးထားတာဖြစ်တော့ဘာသာတရားနဲ့ပတ်သက်လာလို့ရှိရင်တကယ်ကိုခိုင်ခိုင်မြဲမြဲစွတ်စွတ်မြဲမြဲယုံကြည်တယ်ဘုန်းကြီးတို့ဗုဒ္ဓဘာသာမှာတော့အဲ့လောက်စွတ်စွတ်မြဲမြဲယုံကြည်တဲ့ပုဂ္ဂိုလ်ကအင်မတန်ရှားတယ် အပြောကောင်းအဟောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့သွားရင်ကိုယ်ဘာသာကိုစွန့်လွန်ပြီးတော့တခြားဘာသာဝင်ဖြစ်သွားတတ်တယ်။အဲတော့အောက်ထင်ဗုဒ္ဓဘာသာဝင်တယောက်မှဆိုရင်ပြည့်စုံရမယ်အရေးချင်းဘယ်နှချက်တည်းလဲ။သုံးချက်ထဲကနံပါတ်1ကဗာတိရမယ်။တဏ္ဍဂုံတည်ရမယ်။နံပါတ်2ကဗာမြဲရမယ်။ကဲ၅ပါးသီလမြဲရမယ်။တကယ်လို့များမိမိကပါဏိပါတာငါမသီလမမြဲလို့ သူ့အသက် တတ်မိလေဆိုရင်ဘယ်လိုသူ့အသက်ကိုတတ်မိရင်ဘယ်လိုအပြစ်တွေရလို့သူ့အသက်ကိုမတတ်ဘဲနဲ့ရှောင်ကျင်ရင်ဘယ်လိုအကျိုးရနိုင်လဲဒီမှာအကျိုးအပြစ်တွေကိုလည်းပဲမြတ်စွာဘုရားဟောခဲ့သလားမဟောခဲ့ဘူးလားဟင်းမြတ်စွာဘုရားရှင်ကိုရမေကြီးဟောခဲ့တယ်သူတစ်ပါးရဲ့အသက်ကိုတတ်လို့ရှိရင်တဲ့တတ်တော်ရဲ့အသက်ကိုတတ်လို့ရှိရင်အဲ့ဒီတတ်တဲ့ပုဂ္ဂိုလ်ဟာအပင်ငရဲကိုကြားတတ်တယ်ဘယ်ကိုကြားတတ်တယ် အပင်ငရေဆိုတာကဘုရားတို့အပင်ဘုံမှာငရေဘုံဆိုတာကတော့ဖြင့်ဘုံမှာငရေကြီးရှစ်ထပ်ဆိုတာဒါတွေကိုပြောပြနေရင်လည်းပဲတကူချင်းတကူချင်းရှင်းပြနေမှဖြစ်မှာမို့အဲတော့ငရေဘုံကိုကြားတတ်ငရေရောက်ပြီဆိုရင်ဘုရားတို့ယောဂီများချမ်းသာတွေလုံးဝကင်းပြီးတော့ဆင်းရဲကြီးတွေခံစားနေရအဲ့ဒီငရေဘုံကိုကြားတတ်တယ်တဲ့အဲ့ဒီငရေဘုံကလွတ်လာရင်လည်းပဲ လွတ်ပြီးတော့လူလာဖြစ်ရင်လည်းပဲတဲ့သူတစ်ပါးရဲ့တပ်ဖြတ်ညှင်းဆဲမှုကိုခံရတတ်တယ်ခြေလက်အင်ကမစုံမလင်ဖြစ်တတ်တယ်ဒါသူတစ်ပါးရဲ့အသက်ကိုတတ်ခဲ့တဲ့ပုဂ္ဂိုလ်နော်နောက်ပြီးတော့သူတစ်ပါးရဲ့ခြေလက်အင်္ဂါတွေမစုံမလင်ဖြစ်တယ်ဆိုတော့သူ့ရဲ့ရုပ်ဆင်းအင်္ဂါရောတင်းနဲ့တဲတဲလှလှပပတတရရဖြစ်ပါဦးမလားမဖြစ်တော့ရုပ်ဆင်းအင်္ဂါကလည်းမလားမပ နှစ်ဘူးကမောက်နှစ်ယောက်ကကောက်တခါရင်နှခမ်းကထွန်းနှခေါင်းကပိတ်စဉ်းစားတာကြည့်တော့ဒီပုံကိုကိုယ့်အကိုယ်သာပုံသာဖမ်းကြည့်တော့အဲ့ဒီပုံကိုတင့်တယ်လားမတင့်တယ်ဘူးလားဒီအဲ့ဒီလိုပုံမကြပန်းမကြကြက်တည်ရင်မရှိတဲ့ရုပ်စင်းအင်္ဂါတွေဖြစ်တတ်တယ်တဲ့နောက်ပြီးတော့အာအင်တွေလည်းပဲချိုယွင်းတတ်တယ်အာနေတဲ့ယောဂရနေတတ်တယ် နောက်ပြီးတော့သူ့ရဲ့အမှုရာတွေဟာတက်ကြွလန်းဆန်းမနေဘူးတဲ့နှေးပွေးလေးလံနေတတ်တယ်တဲ့အရာဝတ္ထုတစ်ခုခုနဲ့ကြုံလိုက်တိုင်းကြုံလိုက်တိုင်းသူဟာကြောက်ရွံ့ထိတ်လန့်တဲ့စိတ်တွေဖြစ်နေတတ်သူတစ်ပါးရဲ့အသက်ကိုတတ်ဖြတ်တဲ့ပုဂ္ဂိုလ်သူတစ်ပါးပုံမှာမတရားလုပ်တတ်တဲ့ပုဂ္ဂိုလ်ကသူ့ပုံမှာပြန်ကြုံမယ်ဆိုရင်ကြောက်သလားမကြောက်ဘူးလားအဲ့ဒီပုဂ္ဂိုလ်ကပိုကြောက်တတ်သေးတယ်သူတစ်ပါးပုံမှာသိရက်စက်တဲ့ပုဂ္ဂိုလ်ကလေသူ့ပုံမှာသူများရက်စက်မှာအကြောက်ဆုံးပဲ အဲတော့သူတော်ဟာပုံမှာတော့ရက်ဆက်တယ်အခုသူ့ပုံမှာကျတော့ရက်ဆက်မှာအင်မတန်ကိုကြောက်ရွံ့တတ်တယ်တဲ့ကြောက်တတ်တယ်တတိလည်းမရှိဘူးတဲ့သူတော်ဟာဒီပုံမှာနှင်းနှင်းဆဲထားတဲ့ပုဂ္ဂိုလ်တွေဟာအနာရောဂါလည်းပဲနည်းသလားများသလားဟေးအနာရောဂါတွေလည်းများတတ်တယ်မိမိရဲ့သားသမီးအချွေရန်တွေလည်းပဲပျက်စီးတတ်တယ်ဘာကြောင့်လဲသူတော်ဟာတွေကိုတတ်ဖြတ်ထားတာလေတတ္တဝါတွေကိုတတ်ဖြတ်ထားတာလေသူတော်ဟာရဲ့ မိသားစုတွေကိုဖျက်ဆီးထားတာလေအဲ့လိုဖျက်ဆီးထားတဲ့ပုဂ္ဂိုလ်မှလည်းပဲမိမိမှလည်းပဲအချွေရံနေဘာဖြစ်တာလဲပျက်စီးတတ်တယ်သူတစ်ပါးရဲ့အသက်လည်းခံရတတ်တယ်နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လည်းရှည်သလားအသက်တူသလားအေးတတ္တဝါရဲ့အသက်ကိုတတ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်ဟာပါဏတိပါဒသိက္ခာပုဂ္ဂိုလ်မရှောင်ကျင်တဲ့ပုဂ္ဂိုလ်ပျက်စီးခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအကျိုးတွေရတတ်တယ်တကယ်လို့မိမိကတတ္တဝါရဲ့အသက်ကိုမတတ်ဘူး ရှောင်းကျင်းနေဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးကလည်းလွတ်တယ်။နောက်ပြီးတော့ကိုယ်နဲ့အိမ်ကလည်းပဲပြည့်ပြည့်စုံစုံနဲ့ဖြစ်တတ်တယ်။လူပုံပန်းကလည်းပဲတင့်တင့်တဲတဲတတ်တတ်ရဖြစ်တတ်တယ်။ခွန်အားပလားနဲ့လည်းပြည့်စုံတယ်။သူ့ရဲ့ရုပ်ရည်တွေကလည်းအင်မတန်မှတန်ရှင်းကြည်လင်နေ။အဲသူ့ရဲ့နေပုံထိုင်ပုံသွားပုံလာပုံလုပ်ပုံကိုင်းပုံတွေကလည်းတက်ကြွလန်းဆန်းဖြတ်လန့်ပြီးတော့နေတယ်။တတ္တိနဲ့လည်းပဲပြည့်စုံတယ်။မိမိတို့ဒီမှာကောင်းတဲ့ဘာတွေပဲပြုရပြုရပြုရမယ်အလုပ်ငန်းဆိုင်တာတွေကိုအလုံးတတ္တိရှိရှိဆောင်ရွက်နိုင်တယ်မကြောက်တတ်ဘူး။ အနာယောဂလည်းနည်းတယ်အချွေရံလည်းလည်းပဲများတယ်နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လည်းပဲရှိတယ်တဲ့သူတစ်ပါးလည်းပဲအသက်မခံရဘူးတဲ့ဒါလေးကိုဘုန်းကြီးတို့ရှလုံးပွဲကြပြာလေးရေးထားတာရှိတယ်တတ္တဝါကိုကျင်နာကင်းလာညှင်းဆဲတပ်ဖြတ်သူတို့မှာအင်္ဂါမစုံဆင်းပုံမလခွန်အားဗလနဲလာတာနေကွေမူရာယောဂာများတတ္တိပါလို့ကြောက်သွေးပြန် ချွေရပြက်ပြူအသက်တူတက်ကိုကိုအသက်ကိုအသက်ခံဖို့လွန်သေးချာကိုအသက်သက်ခံဖို့လွန်သေးချာမတတ်ပြပဲမညင်စေကြိုးလင်းအပြန်လာသူတော်ဘာတွေကိုမတတ်ပြတဲ့ပုဂ္ဂိုလ်မညင်စေတဲ့ပုဂ္ဂိုလ်ဟာကောင်းကျိုးတွေပြန်လာမယ်ပေါ့အဲဒါကြောင့်တတ်ပြညင်းတို့တတ်ပြညင်းတို့ကင်းဖို့ရှောင်ကျင်ပါလို့ဒီမှာရှင်းလုံးပွဲလေးကဲဒါလေးဆိုကြည့်အောင်တတဝါကိုကျင်နာကင်းလန့် ညင်စေတတ်ဖြတ်သူတို့မှာအင်္ဂါမဆုံးဆင်းပုံမလားခွန်အားဗလနေလာရာနေကွေမူရာယောဂာများတတ္တိပါလို့ကြောက်သွေးဖြာ ထွေယံပြည့်ပြိုအသက်တို့ဓာတ်ကိုအသက်ခံဖို့လွန်သေးချာမတတ်ပြဖဲမငင်းစေကျိုးလေအပြန်လာအေးဒါကြောင့်တတ်ပြညင်းတို့ ကင်းဖို့ရှောင်ကျင်ပါတတဝါကိုကျင်နာကင်းလတ်ညင်စေတပြသူတို့မှအင်္ဂါမစုံဆင်းပုံမလားခွန်အားဗလနေလာရာနေကွေမူရာယောဂများ တတိပန်းလို့ကြောက်သွေးဖြာတတိပန်းလို့ကြောက်သွေးဖြာချွေရန်ပြက်ပြိုအသက်တို့ဓာတ်ချွေရန်ပြက်ပြိုအသက်တို့ဓာတ်ကိုအသက်ခံဖို့လွန်သေးချာကိုအသက်ခံဖို့လွန်သေးချာမတတ်ပြဖင်းမငင်းစေမတတ်ပြဖင်းမငင်းစေကျိုးလေအပြန်လာကျိုးလေအပြန်လာဧရာကြောင့် တပ်ဖြာညင်းတို့ကင်းဖို့ရှောင်ကျင်ပါအေးဒါကြောင့်ဘုန်းကြီးတို့ယောဂီများဟာမိမိကသူတစ်ပါးရဲ့အသက်ကိုတတ်ခဲ့လို့ရှိရင်တော့ဖြင့်မိမိမှလည်းပဲယောဂဗျာရီများ အပေလေးပါးလေးကြာရအောင်မယ်အပေပုံလေးကြာရအောင်မယ်အပေပုံကလွတ်လာပြန်တော့လည်းပဲသူတစ်ပါးအသက်ခံရအောင်မယ်ယောဂဗျာရီလည်းများမယ်အဲ့ဒါနဲ့စပြီးတော့ဘုန်းကြီးတို့ဒီငါးပါးသီလရဲ့ပါဠိပါဒ သူတော်ရဲ့အသက်ကိုမညာမကြတပ်ဖြတ်ညှင်းဆဲခဲ့တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့သာသနာမှာယောဂဗျာတွေများပြီးတော့ဆင်းရဲဒုက္ခရောက်ခဲ့ရတဲ့တာရကလေးတစ်ခုရှိပါတယ်။အဲဒီမှာတိတ်တာဆိုတဲ့မထေတပါးရှိပါတယ်မြတ်စွာဘုရားလက်ထက်ကအဲဒီတိတ်တာမထေဟာသင်္ကန်းကျောင်းလေးနဲ့မြတ်စွာဘုရားရှင်ရဲ့ဇေတဝန်ကျောင်းတိုက်တော်ကြီးကလည်းအကျယ်ကြီးဆိုတော့သင်္ကန်းကျောင်းတွေကလည်းအများကြီးအစွန်ပါကျောင်းလေးတစ်ကျောင်းပါတိတ်တာမထေနေပါနဲ့။ အဲဒီမှာဒိဋ္ဌမထေမှာယောဂဗျာတွေအမတန်မှများပြားယောဂဗျာတွေကခန္ဓာကိုယ်ပေါ်မှာအဖုလုံးတွေပေါ့ပထမတော့အဖုလုံးလေးတွေက မုံညင်းစေးလောက်ပေါ့နောက်ကြတဖြည်းဖြည်းနှမ်းစေးလောက်တဖြည်းဖြည်းနဲ့ကြီးကြီးလာအဲ့ဒီကြီးကြီးလာကနေပြီးတော့မကြီးစေးလောက်နောက်ပြီးတော့ဇီဇီဒီစေးလောက်အဲ့လိုကနေတဖြည်းဖြည်းကြီးကြီးကြီးကြီးလာလိုက်တာဘလောက်တိအောင်ကြီးမားလာတယ်လဲဆိုရင်အုတ်ရှိသီးကံညာလောက်ဖြစ်လာသူ့ရဲ့အနာရဲ့အိုင်အမှာအလုံးကြီးတွေဟာသေးသေးလေးလားအများကြီးလား အကြီးကြီးတွေဖြစ်ပြီးတော့ခန္ဓာကိုယ်ပေါ်မှာအဲ့ဒီအနာလုံးကြီးတွေပေါက်အဲ့ဒီအနာလုံးကြီးတွေကနေပေါက်ပြီးတော့တခါလဲပေါက်ကွဲပြီးတော့ပြည်ဘုတ်တွေသွေးဘုတ်တွေတခါလဲထွက်ကြစိုးစိုးပိုင်းကတော့ဖြင့်အဲ့ဒီမထေကိုအခြားအခြားတန်ဃာတော်များကပြုစုသေးတယ်နောက်ပိုင်းကျတော့သူ့ရဲ့အနာရင်ကအင်မတန်မှများပြားပြီးတော့သွေးဘုတ်ပြည်ဘုတ်တွေကထွက်ပုပ်စော်ကနန်နေတဲ့အခါကာလကျတော့သူ့ကိုဘယ်သူမှမပြုစုနိုင်ဘူးသူ့ကိုဘယ်သူမှမစောင့်ရှောက်နိုင်မစောင့်ရှောက်နိုင်တဲ့အခါကလည်းကြတော့မှအဲ့ဒီမှာ အဲ့ဒီအစွန်များကြီးတဲ့သင်္ကန်းကြောင်းလေးမှာဒီတိုင်းမဲ့တွေးပုတ်ပြီးပုတ်တင်းတဲ့သင်္ကန်းတွေကလည်းကန့်ဘယ်သူမှစေကြိုတန့်ရှင်းပေးမဲ့ပုဂ္ဂိုလ်မရှိဘူးထားလည်းမထနိုင်အဲ့ဒီမှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတဏီတော်ခါကလည်းနန်းနဲ့ခင်းညံတော်လှပ်ပြီးကြည့်တဲ့အခါကလည်းကြတော့အဲ့ဒီမှာဒီတိတ်တမထေရဲ့ယဟနာဖြစ်မဲ့အရေးကိုမြတ်စွာဘုရားမြင်တော်မူပါတယ်အဲ့လိုမြင်တော်မူတဲ့အတွက်ဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်သွားပြီးတော့မိတင်ကိုအတွင်းမှာဝင်ပြီးတော့ ရင်နှွေးဥတည်တော်မူတယ်မြတ်စွာဘုရားပါတည်နေပါလိမ့်မယ်ဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်ရင်နှွေးဥတည်တယ်အဲ့ဒီဂိလာနယဟန်ဖြစ်တဲ့တိတ်တာမထေကိုပြုစုဖို့အဲ့ဒီမှာရင်နှွေးဥတည်ပြီးတော့ရင်နှွေးပွင့်အောင်စရင်နှွေးလေးပွက်လပွက်လာတဲ့အခါကလည်းကြတော့ဗာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာခွက်ကလေးနဲ့ခံယူပြီးတဲ့အခါကလည်းကြတော့အဲ့ဒီတိတ်တာမထေထံသွားဒိဋ္ဌမထေရရဲ့အကြောင်းနဲ့ဝင်ပြီးတော့ဒိဋ္ဌမထေရရဲ့ဂရင်လေးကိုတခါနဲ့လှုပ်လိုက်တဲ့အခါကျတော့မှအဲ့ဒီမှာဟိုက မျက်စိလေးပွင့်အဲ့ဒီအချိန်ကာလမှာမြတ်စွာဘုရားဒီရင်နွေးပူလေးနဲ့ရေပကလေးတိုင်းပြီးတော့ခန္ဓာကိုယ်ကိုတခါလဲတွေးပုတ်ပြီးပုတ်တွေကိုတခါလဲမန်းစစ်ပေးမလို့ဖန်ရည်စစ်ပေးမလို့အဲ့လိုလုပ်နေတဲ့အခါကျတော့မှဘေးကယဟန်တော်တွေတီးပြီးတော့အားလုံးကယဟန်တော်တွေကပြေလာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ကယူပြီးတော့အဲ့ဒီမှာတိတ်တမထေသူ့ရဲ့ခန္ဓာကိုယ်ကိုတခါလဲအကုန်လုံးရင်တွေးပတ်နဲ့ဖန်ရည်စစ်ပြီးတော့ပေးကြတယ် အဲ့တော့သင်္ကန်းတွေကိုလည်းပဲလျှော်တဲ့ပုဂ္ဂိုလ်ကလျှော်ဖို့ပေးကြတယ်သင်္ကန်းတွေလဲပြီးတော့ပေးကြတယ်အဲ့လိုအနာကြီးတွေကပုတ်ပွားပြီးတော့သူ့ကိုနှိမ့်ဆက်ညှင်းဆဲနေတဲ့အတွက်ကြောင့်မို့သူ့ကိုပုတိကတ္တတိတ်တာလို့ခေါ်ကြအဲ့ဒီမှာပုတိကတ္တတိတ်တာမထေဟာဒီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်းလာပြီးပြုစုတဲ့အတွက်ဘေးကယဟန်တို့တွေကလည်းဝိုင်းဝန်းပြုစုပြုစုပြီးတော့အဲ့ဒီမှာအားလုံးရေမိုးတန်ရှင်းရည်တွေပြုလုပ်ပြီးတော့ရေပတ်ပန်တိုက်ပေးလိုက်တဲ့အခါကျတော့စိတ်တွေကြည်လင်သွား အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခန္ဓာကိုယ်ကြီးရဲ့မတင့်တယ်ပုံတွေခန္ဓာကိုယ်ကြီးရဲ့ဆင်းရဲဒုက္ခရောက်ပုံတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပြီးတော့ပေးတာအဲ့ဒီအချိန်မှာမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုကစိတ်တွေလည်းကြည်လင်းနေပြီလေဖန်ရည်ဆေးပေးလိုက်တဲ့အခါကဏ္ဍကြတော့ရေချိုးလိုက်ရတယ်လို့ပဲလန်းဆန်းပြီးတော့စိတ်တွေကြည်လင်းအနာတွေကတက်တာအနန္တတွေကကင်းပြောက်အဲဒီမှာစိတ်တွေကြည်နေနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုထောက်ပြပြီးတော့ တန်ဝေကဉာဏ်နေဖြစ်အောင်မြတ်စွာဘုရားဟောအဲဒီမှာမြတ်စွာဘုရားဟောတဲ့တရားနာကြံနှလုံးသွင်းရင်းနဲ့အဲ့ဒီဗုဒ္ဓဂတမထေဟာအဲ့ဒီဂရင်ပေါ်မှာပဲကိလေသာအာသောကုန်ခန်းပြီးယဟန္တာမထေမြတ်ဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲ။ယဟန္တာမထေမြတ်ကြီးဖြစ်သွား။အဲ့တော့ယဟန္တာမထေမြတ်ကြီးဖြစ်တာကဘာကြောင့်လဲဆိုတော့သူတခုသောဘဝတုန်းကသူဟာငှက်မုတ်ဆိုးဖြစ်ခဲ့တယ်။ဘာဖြစ်ခဲ့လဲ။ငှက်မုတ်ဆိုးဖြစ်ခဲ့။သူဟာ တတ္တဝါတွေကိုတခါတည်းတိုးထဲမှာငှက်မုတ်ဆိုးဆိုတော့ငှက်တွေကိုထောင်ပြီးတော့အမျိုးမျိုးပိုက်ကွန်းနဲ့ပန်းဖမ်းလို့ရလာတဲ့ငှက်တွေကိုဘယင်အားနဲ့ဆက်တာရတယ်ဘယင်ဆက်လာလို့ပိုတဲ့ငှက်တွေကိုလည်းပဲရောင်းချပြီးစားတော့အဲလိုရောင်းချစားတော့ရတဲ့အခါကလည်းကြတော့ငှက်တွေသိအောင်တတ်ထားလို့ရှိရင်ပုတ်သွားလို့ရှိရင်အဲ့ဒီမှာရောင်းလို့မရတော့အဲ့ဒီမှာငှက်တွေကိုအရှင်ရအောင်ဖမ်းဖမ်းပြီးတော့မသိအောင်မလုပ်ထားလဲဆိုတော့ခြေထောက်ချိုးထားတယ်မသွားနိုင် မပြန်နိုင်အောင်အတောင်ပံတွေကိုမလုပ်တာလေချိုးတာအဲ့လိုအတောင်ပံတွေချိုးတာခြေတော်ပြီးချိုးတာအဲ့လိုတတ္တဝါတွေပေါ်မှာ तू ညှင်းဆဲခဲ့အဲ့ဒီညှင်းဆဲခဲ့တဲ့အကုသိုလ်ကံတွေကအခုဒီမှာနောက်ဆုံးဘဝရောက်တဲ့အခါကာလကြတော့မိမိရဲ့ခန္ဓာကိုယ်မှာအနာအိုင်အနာကြီးတွေယောဂဝေဒနာတွေပြင်းပြင်းထန်ထန်မခံစားရဘူးလားဗျာအေးပြင်းပြင်းထန်ထန်ခံစားရတာအဲ့လိုပြင်းပြင်းထန်ထန်ခံစားရတဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများ အဲ့ဒီဟာသူပြုတ်ခဲ့တဲ့ကံပဲဘသူပြုတ်ခဲ့တဲ့ကံလဲတတ္တဝါရဲ့အသက်တွေကိုသူတတ်ခဲ့လို့လားမတတ်ခဲ့လို့လားတတ္တဝါတွေကိုညှင်းဆဲခဲ့လို့လားမညှင်းဆဲခဲ့လို့လားအဲ့ဒီမှာတတ္တဝါတွေညှင်းဆဲခဲ့တဲ့အတွက်ကြောင့်မို့သူမှအခုအနာရောဂါတွေများတယ်ဟောတခုသောအချိန်ကကာလမှာကြတော့သူကစိတ်တွေကြီးကြီးလင်းလင်းဖြစ်လို့ယဟန်တော်တပါးယဟန်တော်တပါးဆုံးခံကြွလာတဲ့ခါကာလကြတော့သူအိမ်မှာချက်ထားတဲ့မောမြတ်လာစားလာစွာတော့ စွမ်းခဲပွေဒီဘောဇင်တွေကိုယဟန်တော်မထေမြတ်ကိုလှူဒန်းလိုက်အဲလိုလှူဒန်းပြီးတဲ့အခါကလည်းကြတော့အရှင်ဘုရားတို့သိအမြင်အပ်တဲ့တရားတော်တွေကိုတပည့်တော်သိမြင်ပါရစေဗျာလို့ဆုတောင်းလိုက်တယ်အဲလိုယဟန်တော်တစ်ပါးကိုစွမ်းများလောင်းပြီးတော့ဆုတောင်းလိုက်တဲ့အကျိုးကြောင့်အခုဒီမှာမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာအခုမြတ်စွာဘုရားဟောကြားတဲ့တရားကိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နာကြားနှလုံးသွင်းရှုပွားရင်းနဲ့ပဲကိလေသာအတော်ကုန်ခံပြီးတော့သူယဟန္တာမဖြစ်ပေဘူးလားဗျာ။ ယဟနာဖြစ်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတတ္တဝါရဲ့အသက်ကိုမိမိတို့တပ်ဖြန်းမင်းညှင်းဆဲမယ်ဆိုရင်မိမိလည်းအသက်မတိုးပေဘူးလား။အနာယောဂါရောမများပေဘူးလား။ကဲဒီပုတိကတ္တမထေကိုကြည်ပြီးတော့မိမိတတ္တဝါရဲ့အသက်ကိုညှင်းဆဲခဲ့လို့ရှိရင်ဒီဘဝမှာအနာယောဂါများမယ်။ကိုပြုခဲ့တဲ့ကံဟာကိုယ်စီပြန်ပြီးတော့မလာပေဘူးလားဗျာ။ ကိုပြုတဲ့ကံတွေဟာကိုယ့်စီကိုပြန်လာတာပဲကောင်းတာတွေပြုခဲ့ရင်ကောင်းတဲ့ကံတွေပြန်လာမယ်မကောင်းတဲ့ကံတွေပြုခဲ့ရင်မကောင်းတဲ့ကံတွေဆိုးကံတွေပြန်ပြီးတော့မလာပေဘူးလားလာတယ်နောက်ထပ်တာရကလေးတစ်ခုကောကဆိုတဲ့မုတ်ဆိုးတရားဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြည်ဇေတဝန်ကျောင်းမှာသတင်းသုံးပြီးတော့နေစဉ်မှာပဲအဲ့ဒီမှာယဟန်တော်တစ်ပါးဟာဆွမ်းခံကြွရွာဒီမှာကိုဆွမ်းခံဝင်တဲ့အခါဒီကကောကသူ့နကဆိုတဲ့မုတ်ဆိုးတယောက်ကသူကခွေးမုတ်ဆိုးခွေးတွေနဲ့တော်လိုက်တယ် အဲ့ဒီမှာယဟန်တော်ကဆုံးခံရွာထဲကိုဝင်လာဒီမုတ်ဆုံးကလည်းကိုယ်တွေနဲ့ရွာထဲကနေတောလိုက်အထွက်သူဟာမိစ္ဆာဒိဋ္ဌိအယူဝါဒရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒီယဟန်တော်ကိုမြင်လိုက်တယ်ဆိုရင်ပဲဟာအတိတ်နမိတ်မကောင်းတော့ဘူးငါတော့ဖြင့်ဥပိကရုံးကိုမြင်ရပြီအတိတ်နမိတ်မကောင်းတော့ဒီနေ့တော့လက်ပိတ်ပြီငါဒီနေ့တော့တိရစ္ဆာန်တွေရမှရပါမလားတတ္တဝါတွေရမှရပါမလားသားကောင်ရမှရပါမလားစိတ်ထဲကတထင့်ထင့်နဲ့သွားအဲဒီမှာတမနယ်လုံးရှာတာတကောင်မှမရခဲ့ဟင်းစားတောင်မရခဲ့ မရတာနဲ့စိတ်ပြက်လက်ပြက်ပြန်လာပြန်လာတဲ့အခါကာလကြတော့ရွာပေါင်းဝမှာအဲ့ဒီယဟန်တော်လေးကလည်းရွာထဲကဆုံးခံပြန်ပြီးတော့ဆုံးခံပြီးပြန်ထွက်လာအဲ့ဒီမှာပြန်ထွက်လာတဲ့အချိန်ဒီယဟန်တော်ကိုမြင်ရတော့မုတ်ဆိုးစိတ်ထဲမှာသားကောင်ကလည်းတကောင်မှမရအောင်ဒီယဟန်ကိုမြင်ရလို့သူ့မှာအတိတ်နိမိတ်မကောင်းမှုဖြစ်အခုပြန်ပြီးညင်ရပြန်ပြီဆိုတော့သူ့စိတ်တွေစိတ်ဆိုးသလားစိတ်မဆိုးဘူးလားအဲ့ဒီမှာဒေါသတွေဖြစ်ပြီးတော့ဟာဒီအတိတ်နိမိတ်မကောင်းတဲ့ဥပိကရုံတော်တွေ့ရပြန်ပြီ အဲ့တော့ဒီဥပိကရုံတော်ဒီတခါနောက်တခါမတွေ့အောင်ငါခွေးနဲ့ရှုတိုက်မယ်ဆိုပြီးတော့အဲ့ဒီမှာသူခွေးတွေနဲ့ရှုတိုက်တာရှုတိုက်တဲ့အခါကျတော့မှယဟန်တော်လေးကမလုတ်ပါနဲ့အော်လို့လည်းမရတော့နိယသစ်ပင်တပင်ကိုတက်ပြရအဲ့ဒီမှာလူတရတာတာလောက်ရောက်တဲ့အခါကျတော့သစ်ပင်ပေါ်မှာတိတ်ကိုင်းပေါ်မှာတခါလဲခွပြီးထိုင်အဲ့ဒီမှာအောက်ကနေပြီးတော့မုတ်ဆိုးကကိုတော်ဆင်းခဲ့ဆင်းခဲ့ဆိုပြီးတော့ဟိုကတခါလဲသူ့ရဲ့မြားဆန်တွေကဘူးတွေကမြားဆန်ထုတ်ပြီးတော့မြားနဲ့ခြေတော့ကိုထိုးတယ် ဒီဘက်ခြေတော့ထိုးလို့ဒီကိုတော်လေးကနာလုံးလို့တခါလဲအပေါ်ပေါ်မြောက်တန်းရဲ့ဟိုဘက်ခြေတော့ကြာလာဟိုဘက်ခြေတော့ထိုးအဲ့ဒီမှာမလုတ်ဖန်တဲ့တခါကြီးရဲ့ဘယ်လိုတောင်းမှလုံးမှမရအောင်အဲ့ဒီမှာထိုးတဲ့အခါကလည်းကြတော့ကိုတော်လေးကိုတော်လေးဟာညစိတ်တွေကလည်းပဲအတင်းအတင်းတင်းပေါက်သွားတော့ပွန်းတော့ပဲ့တော့တက်မှာအဲ့ဒီမှာတကိုယ်လုံးပူလောင်ပြီးတော့ဖြစ်ပြီးတော့တခါလဲတတိလက်မတန်ဖြစ်သွားအဲ့ဒီအချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာယုံတန်းရမ်းထားတဲ့သင်္ကန်းကြီးဟာအပေါ်ကနေကိုယုံကြီးပြုတ်ကျသွားသူ့ရဲ့ခါဝကိုယုံကြီးဘာဖြစ်သွားလဲ ကိုယုံကြီးပြုတ်ကျသွားတဲ့အခါကျတော့အပေါ်ကသင်္ကန်းကြီးကပြုတ်ကျသွားတော့အောက်ကနေမြားဆန်နဲ့လှန့်လှန့်ထိုးတဲ့မုတ်ဆိုးကြီးရဲ့ကိုပေါ်မှာသင်္ကန်းကြီးကျသွားတယ်ဘယ်ပေါ်မှာကျသွားလဲအဲ့ဒီမှာခွေးတွေကတခါလဲကိုတော်ကျလာပြီဆိုပြီးတော့ဟိုသင်္ကန်းကြီးကမုတ်ဆိုးရဲ့ကိုပေါ်မှာအုတ်ရကြီးကျသွားတာအဲ့ဒီမှာခွေးတွေကကိုတော်ကျလာပြီဆိုပြီးတော့တခါလဲဝင်ပြီးတော့သူတို့ရဲ့အရှင်သခင်ဖြစ်တဲ့မုတ်ဆိုးကိုတခါလဲတောလိုက်မုတ်ဆိုးတောလိုက်ခွေးတွေဖြစ်တော့သားစားခွေးတွေဆိုတော့ တခါနဲ့အဲ့ဒီမုတ်ဆိုးကိုတခါနဲ့ကိုက်ဖြတ်ပြီးတော့စားတော့လိုက်ကြတာခဏချင်းနဲ့အယိုးပဲကျန်တော့အဲ့ဒီအချိန်မှာကိုတော်လေးကတတိလေးရလာတဲ့ခါကျတော့မှအောက်ကြည့်လိုက်တော့ဟာခွေးရစားအဲ့ဒီမှာအပေါ်ကတိတ်ကန်းကြောက်လေးကိုချိုးပြီးတော့အောက်ချလိုက်တော့မှခွေးတွေကသူတို့ရဲ့အရှင်သခင်ကိုကိုက်မိပြီဆိုတာသိတော့တခါနဲ့တိုးတဲ့ဝင်ပြီးအဲ့ဒီအချိန်ကျမှဆင်းလာဆင်းလာပြီးတော့မှကျောင်းတော်ရောက်မြတ်စွာဘုရားကိုလျှောက်တယ်သူ့ရဲ့ပယောဂမြတ်ပါနေသလားဗျာသူ့မြတ်အကုသိုလ်မြတ်ဖြစ်နေမလားဆိုမြတ်စွာဘုရားလျှောက်တော့မှ တင့်ရဲ့ဘယောကဘာမှမပါဘူးတဲ့အဲ့ဒီကောကသုဏကမုတ်ဆိုးကြီးသူပြုတ်ခဲ့တဲ့ကံကို သူဟာအခုလက်ရှိဘဝမှာပဲခံရတာတဲ့သူဟာတသက်လုံးတတ္တဝါတွေကိုတိရစ္ဆာန်တွေကိုတတ်ပြတ်စားတော့လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်သူဟာဒီဘဝမှာတတ္တဝါတွေရဲ့အသက်ကိုတတ်ဖြတ်ခဲ့တဲ့အတွက်သူ့အသက်ကိုမတတ်ဖြတ်ခံရပေဘူးလားဗျာအေးဒါကြောင့်မို့ကိုပြုတဲ့ကံဟာကိုယ့်စီကိုပဲပြန်ပြီးတော့မလာပေဘူးလားဒါကြောင့်တတ္တဝါရဲ့အသက်ကိုတတ်တဲ့ပုဂ္ဂိုလ်ကြီးဟာ မိမိလည်းပဲပြန်ပြီးတော့အတန်မခံရဘူးလားဒါကြောင့်အသက်ရှည်မလားအသက်တိုးမလားအသက်တိုးမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီ၅ပါးသီလဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ၅ပါးသီလမြဲရမလားမမြဲရဘူးလားမရမယ်ဒါလေးကိုဒီနေ့တော့ဒီသီလလေးတစ်ပါးပဲထားကြအောင်စို့နောက်ရက်ကျမှနောက်ကနောက်ရက်ကသီလတွေကိုဆက်ပြီးတော့ဟောသွားမယ်အဲ့ဒီသီလတစ်ပါးတစ်ပါးလျင်ရရှိနိုင်တဲ့ အကျိုးအပြစ်တာရကလေးတွေကိုဘုန်းကြီးထုတ်ထုတ်ပြီးတော့ပြောသွားမယ်။ဒါကြောင့်ဗုဒ္ဓဘာသာဝင်တယောက်မှာအ ਨੇ စုံပြည့်စုံရမယ်အရေးချင်းဘယ်နှချက်တည်းလဲ။၃ချက်အဲ့ဒီ၃ချက်ကနံပါတ်၁ကဘာလဲလဲ။နံပါတ်၂ကနံပါတ်၃ကအသက်မွေးမှုကဲဒါလေးဆိုပြီးတော့ဒီနေ့တရားသိမ့်လိုက်ကြစို့နော်တရဏဂုံတီတရ ပြင်စသည်အာဇီတန်ရှင်ပါတရဏဂုံတီပြင်စသည်အာဇီတန်ရှင်ပါဆုလိုက်ပါ ဒီတော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရဏဂောမတိရဘူးလားမတိရပါဘူး။ငါးပါးသီလမမြဲရဘူးလားမမြဲပါဘူး။အသက်မွေးမှု မစင်ကြယ်ရဘူးလားမစင်ကြယ်ပါဘူး။အောက်ထည်အဲ့ဒီအရေးချင်း၃ပါးပြည့်စုံဖို့လိုသလားမလိုဘူးလားမလိုပါဘူး။အဲ့ဒီအရေးချင်း၃ပါးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဘာဘာသာဝင်လဲဗုဒ္ဓဘာသာအဲ့ဒီအရေးချင်း၃ပါးနဲ့မပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဗုဒ္ဓဘာသာဝင်ဟုတ်နိုင်ပါမလား ဒါကြောင့်ယနေ့ဟောကြားနာကြားရတဲ့ဒီတရဏဂုံတီပြင့်စက်တီအာဇီတန်ရှင်းမှာဆိုတဲ့အတိုင်းဒီအရေးချင်း၃ပါးနဲ့ပြည့်စုံနိုင်ရပြီလျင်ဗုဒ္ဓဘာသာဝင်စစ်စစ်များဖြစ်ကြပြီလျင်မြတ်စွာဘုရားဟောကြားထားတဲ့ဘဝလွတ်မြောက်ရေးဖြစ်တဲ့သတိပဋ္ဌာန်တရားတွေကိုလည်းပဲဆက်လက်ကျင့်ကြံပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်